ဩဇာတက္ကရေ1382ခုနှစ်နတ်တော်လာဆန်း6ရက်2020ပြည်ဒီဇင်ဘာလ20ရက်တနင်္ဂနွေနေ့နှစ်ဖက်ပြပများအားအမှုထား၍စင်ကာပူနိုင်ငံကိုထွန်းနိုင်ဦးမဆန်ယူဝေပိသားစုနှင့် မိတ်ဆွေသင်္ဃာအပေါင်းတို့ကကိုထွန်းနိုင်ဦးဤဝေနေ့အမှတ်တရဓမ္မပူဇာတရားအလှတော်ဖြစ်ဖြစ်ဟောကြားအပ်တော်ရှာခဲ့သည့်ဘဝအခြေအနေများအကြောင်းတရားဒေသနာတော်ရသဗျာဟောကြားတော်မူခဲ့တဲ့တရားတော်တွေဟာ လူလောက လူသားတွေနဲ့ဆက်ဆက်ပြီးတော့ဟောကြားဆုံးမတာဖြစ်တယ်မင်္ဂနဲ့လမ်းကြောင်းပေါ်ကိုတင်ပြီးပြီးမင်္ဂနဲ့အမြင့်နဲ့အလုံးမင်္ဂမို့အတွက်မြတ်စွာဘုရားဟာဟောကြားဆုံးမတာဖြစ်လို့လူတွေရဲ့လက်တွေ့ဘဝနဲ့ပတ်သက်ပြီးတော့ဆက်ဆက်နားလည်ကြရမှာဖြစ်တယ် မြတ်စွာဘုရားတရားတော်တွေကိုနိုင်ယူတဲ့အခါမှာပညာရက်တစ်ခုကိုစီးပူးအထုတ်တဲ့အနေနဲ့တော့မဟုတ်ပညာရက်တစ်ခုကိုသင်ယူနေတဲ့နေထားမျိုးနဲ့နိုင်ယူမှတ်သားတဲ့နဲ့ပေါ့ဘာသာတရားတစ်ခုကိုကုသိုလ်ရအောင်နိုင်ယူတယ်ဆိုတဲ့အနေထားပြင်မှာတို့တွေဘဝမှာပညာရက်တစ်ခုကိုသွန်သင်ပြသဆုံးမနေတာဖြစ်လို့ ဘဝအတွက်တန်ဖိုးမဖြတ်နိုင်တဲ့အသိပညာတွေကိုမြတ်စွာဘုရားဟာလမ်းညွှန်မှုပေးတယ်လို့ဒီလိုခံယူခြင်းနဲ့လာယူကြတာပိဋကတ်3သွယ်နိကေ9ပြာဓမ္မခန္ဓာဘော7400ဆိုတာအဲ့ဒီလမ်းမှာပြားတဲ့မြတ်စွာဘုရားရဲ့ဆုံးမတရားတော်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း2500ကဟောခဲ့တာဖြစ်ပေမဲ့လို့ ယဟန်တန်ဃာတွေကတန်ဃာနာဆက်ဆက်တင်ပြီးတော့စင်စမပြအောင် ထိမ့်သိမ့်ဆောက်ရှောက်ခဲ့ကြလို့ဒီနေ့ထိအောင်မပြောက်ပြက်အောင်တည်ရှိနေတာဖြစ်တယ်ဒါအမှန်တမ်းထူးခြားတဲ့အချက်တစ်ခုပဲအခက်အခဲပေါင်းများစွာကိုကြော်ဖြတ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း2500ကဟောတဲ့တရားတွေကိုဒီကနေ့ရောက်အောင်သက်ဆောင်လာနိုင်တယ်ဆိုတာ အတန်ကြီးမားတဲ့လုံလဝီရိယအမျော်အမြင်တို့နဲ့ဆောင်ရွက်ခဲ့လို့သာဖြစ်တယ်မျိုးဆက်ပေါင်းမြောက်များစွာကတိတရားတွေမပြောင်းပြအောင်ထိမ့်သိမ့်လာခဲ့ကြရတာဖြစ်တယ်မြတ်စွာဘုရားဟောတဲ့အချိန်တုန်းကတော့နှုတ်တော်ကထွက်ပြီးတော့ဟောတာပဲဖြစ်တယ်ဟောပြောချက်လို့အဲ့ဒီဟောပြောချက်ကိုရှေးခေတ်ကအတန်သွင်းထားတဲ့စနစ်လည်းမရှိသေးသည့်အတွက်ကြောင့် အတန်သွင်းတဲ့စနစ်နဲ့မှတ်တမ်းတင်တာလည်းမဖြစ်နိုင်ဘူး။ဘာနဲ့မှတ်တမ်းတင်ကြတော့ဆိုနိုင်မှတ်သားတဲ့ပုဂ္ဂိုလ်တွေကတတိတမာတိပညာကြီးမားစွာဖြင့်လက်ဆော့ပြဟောတဲ့တရားတွေကိုတတိနဲ့ပညာနဲ့ဒီနှစ်ခုနဲ့မှတ်သားနားလည်ခဲ့တယ်လို့ဒီလိုမှတ်ရမယ်။အဲ့ခေတ်ကလူတွေရဲ့ စိတ်ပိုင်းဆိုင်ရာစွမ်းအားကအမှန်တမ်းကြီးမားတယ်လို့ပြောဒီကနေ့ခေတ်မှာတော့သူတို့ခေတ်ကလို့စိတ်စွမ်းအားတွေကိုမမိကြတော့ဘူးဘာကြောင့်လို့ဆိုရင်ဒီနေ့ခေတ်ကတော့ရုပ်ပိုင်းဆိုင်ရာဤပညာပိုင်းတွေကတိုးတက်လာတဲ့အတွက်ကြောင့်လူတွေဟာအကူကြီးပေါင်းများစွာနဲ့မှတ်မိအောင်ကြိုးစားလာကြတယ်ရှေးခေတ်ကတော့အဲ့လိုမဟုတ်ဘူးမိမိရဲ့ တဏ္ဍမှာရှိတဲ့တတိစွမ်းအားပညာစွမ်းအားနဲ့မှတ်ရဖះဟောတဲ့စကလုံးလေးတွေကိုမှတ်မိဖို့ရာတတိနဲ့ပညာဆိုတဲ့ဒီစွမ်းရည်နှစ်ခုဘုန်းကြီးတို့တွေလည်းတတိနဲ့ပညာရှိကြတယ်အဲ့ဒီရှိတဲ့တတိပညာဟာ စွမ်းအားရောနေနေတယ်ဆိုလို့ရှိရင် မှတ်နိုင်မှုရာအဗဓမ္မခက်ခဲလိမ့်ခက်ခဲတယ်ပေါ့လူလည်းတူးနဲ့တူးမတူဘူး တတိကောင်းတယ်ပညာထက်မြက်တယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကပို့ပြီးတော့မှတ်နိုင်တယ်မှတ်ဉာဏ်လို့လည်းပြောကြတယ်ပေါ့နော်အဲ့တော့စာပေကျမ်းကမှဆိုထားတာလေးတစ်ခုကိုမှတ်သားမှတ်သားပြီးတော့ကြည်ရအောင်ပညာပုပ္ပင်ကမာယတတိယပြင်စနဒါရဏသမထတာတဲ့ဒါပါဠိလိုရေးထားတော့ပမာလိုပြောမယ်ဆိုလို့ရှိရင် ပညာဥဆောင်တဲ့တတိနဲ့စကလုံးတွေကိုမှတ်သားနိုင်ပါတယ်ဆိုတော့မှတ်တာကတတိနဲ့ပတ်သက်တယ်ပေါ့နော်တတိကောင်းတဲ့ရှေးခေတ်ကလူတွေတခါပြောတာအမှတ်ပြီခုခေတ်လည်းပဲတတိကောင်းတဲ့ပုဂ္ဂိုလ်တွေဟာတလုံးမကြံပြန်ပြောနိုင်တဲ့ပုဂ္ဂိုလ်တွေရှိတယ်ထူးခြားတဲ့တတိရှိတဲ့ပုဂ္ဂိုလ်တွေအဲ့တော့တတိကြားလိုက်တာနဲ့သူတို့ဟာမှတ်နိုင်တဲ့အနေအထားမျိုးရှိတယ် အဲတော့ပညာပုပ္ပင်ကမာယတတိယဆိုပညာရှိသွားရှိတဲ့တတိနဲ့စကလုံးတွေကိုမှတ်မိတယ်အဲ့ဒါလိုပဲတတိပုပ္ပင်ကမာယပညာယအထဝါဘောရဏသမထတာတတိဥဆောင်တဲ့ပညာနဲ့ကြတော့အဲ့ဒီစကလုံးတွေရဲ့လက်ထိပ်ပဲကိုသိနိုင်စွမ်းရှိတယ်ဆိုလိုတာကမှတ်တာကတတိသိတာကပညာ ဒီနှစ်ခုပူးပေါင်းပြီးတော့လှုပ်လှုပ်တယ်လို့မှတ်ရမှာဖြစ်တယ်။ဘုန်းကြီးတို့တွေအကြောင်းအရာတစ်ခုကိုမှတ်မိပြီဆိုရင်တတိနဲ့ပညာနှစ်ခုပေါင်းဆက်တာအကြောင်းအရာတစ်ခုကိုမှတ်မိတယ်နားလည်တယ်ဆိုရင်တတိနဲ့ပညာဒီနှစ်ခုကလှုပ်လှုပ်တယ်လို့ဒီလိုမှတ်ဖို့လိုအပ်တယ်ပေါ့။အဲ့ဒါနှစ်ခုကအမှန်တမ်းအရေးကြီးတယ်လို့ပြောရမှာ။အဲ့နှစ်ခုက နိုင်ငံခြားလာတဲ့ပစ္စည်းလည်းမဟုတ်ဘူးသူများထုတ်လုပ်တဲ့ပစ္စည်းလည်းမဟုတ်ဘူးလူတိုင်းလူတိုင်းမှာရှိတယ်ရှိတာကိုစနစ်တကျတတိကောင်းအောင်လေ့ကျင့်တယ်အသိပညာထက်မြက်အောင်လေ့ကျင့်ခြင်းအပြင်ဒီစွမ်းရည်တွေထက်မြက်လာနိုင်တယ်ပေါ့နော်ထက်မြက်လာတတိကောင်းအောင်လေ့ကျင့်တဲ့နည်းတွေကိုမဟာတတိဝရဏတုတ်မှာတတိတံစညပပဆိုပြီးတော့မြတ်စွာဘုရားအခန်းတစ်ခုဟောထားရှိတယ် သူ့ရဲ့လှုပ်ရှားသွက်လက်မှုတွေအလုံးကိုအမြဲတမ်းတတိထားဖို့အသိပညာနဲ့ဆင်ញင်စဉ်းစားဖို့ဆိုပြီးမြတ်စွာဘုရားဟောထားတာရှိတယ်။ဒါတွေတော့ဒီကနေ့ခေတ်မှာတော့တတိသမဇညာလို့ဆိုလိုက်ရင်တရားထုတ်တဲ့ပုဂ္ဂိုလ်တွေပဲလုံးဝမယ်လို့သူတို့ထင်နေကြတာမဟုတ်ဘူး။ကိုယ့်ရဲ့နေ့စဉ်ဘဝမှာသွာလာလှုပ်ရှားနေတဲ့ရှင်ပါ တတိနဲ့သမ္ပဇညာဒီနှစ်ခုကပူးတွဲပြီးတော့လှုပ်ဆောင်တဲ့လေ့ကျင့်ခန်းတစ်ခုလှုပ်နေရမှာကိုယ်မှာအသက်ရှင်နေသမျှထွက်သက်ဝင်သက်ရှိနေသမျှဒါလေ့ကျင့်လို့ရတယ်နော်တရားထိုင်မှဒီလိုလောရတာတော့မဟုတ်ဘူးအဲ့တော့တတိကောင်းလေ့ကျင့်ကိုလေ့ကျင့်နေဆိုတာဘာလေးလှုပ်လိုက်လှုပ်လိုက်ဥပမာမဲ့ကိုဝတ်တဲ့အဝတ်လေးကိုပြင်ဆင်ပြီးတော့ဝတ်တဲ့အချိန်လေးမှတောင်းပါပဲ။ ကိုဘာလုပ်နေတယ်ဆိုတာတတိထားတယ်ဘာလုပ်သင့်တယ်ဆိုတာကိုသိတယ်ထမင်းစားနေတဲ့အချိန်အစာအာဟာရစားနေတဲ့အချိန်မှာလည်းဘာလုပ်နေတယ်ဆိုတာကိုတတိထားတယ်ဘာလုပ်သင့်တယ်ဘာစားသင့်တယ်ဆိုတာကိုသိတာအဲ့ဒီလေ့ကျင့်ခန်းလေးလုပ်ပြရမှာဟာအဲ့ဒါတကယ်လက်တွေ့လုပ်လို့ရှိရင်တော့လက်တွေ့အကျိုးရမှာဟောတတိနဲ့ပညာနှစ်ခုထက်မြက်လာအောင် လေ့ကျင့်ပေးရမှာသူ့ဘသူတော့ထက်မြက်လာတာမရှိဘူးဘဝကဟိုအခြေအနေကောင်းလာတဲ့ပုံကိုယ်တွေကြတော့သူများနဲ့တတိကောင်းတယ်သူများနဲ့ပညာထက်တယ်ဆိုတော့အခြေခံအားဖြင့်ကတော့ရှိနိုင်ပါတယ်သို့တော်လည်းလူတိုင်းလူတိုင်းဟာကိုယ်မှရှိတဲ့တတိကိုယ်မှရှိတဲ့ပညာရည်တွေကိုအစွမ်းရည်ထက်အောင် လေ့ကျင့်ပေးလို့ရတယ်အဲ့ဒါကိုပဲမာသတိဥဒ္ဒနာတော့မှာတတိတံစေညာပပဆိုခေါ်တာအချက်ခုနှစ်ချက်ပဲ ချက်ခုနှစ်ချက်ဆိုတာတော့ဟိုခန္ဓာကိုယ်ရှေ့ရွှေ့တာနောက်ရွှေ့တာနောက်ပြီးတော့လက်ကွေးတာခြေဆန့်တာကွေးတာဆန့်တာလှုပ်တာအဝတ်စားပြင်ဆင်ဝတ်တာပကံခွဲရောက်ကြင်တာစားတာတောက်တာကြည်တာရှုတာနော်စကားပြောတာတိတ်တိတ်နေတာ နောက်ဆုံးအိတ်တာအိတ်တာတက်တာအစပြီးတော့ဘယ်ရာမှတတိမလွတ်စေရနဲ့ကိုလုံးတဲ့အလုံးနဲ့ စဉ်းစားတွေးခေါ်မှုဟာအမြဲတမ်းတွဲဖက်ပြီးတော့လူဆိုတာကိုယ့်ကိုစဉ်းစားကြည့်လူကတော့ထိုင်နေတယ်စိတ်ကတွေးကြံတွေးနေတယ်ထိုင်နေတာမသိဘူးလူကတော့အိတ်နေတယ်အိတ်နေမှမသိဘူးကိုကတွေးတာတွေလျှောက်တွေးလူကတော့လမ်းလျှောက်နေတယ်ထိုင်ဘက်ကိုကလမ်းလျှောက်နေတာမဟုတ်ဘူးကိုယ်စိတ်ကတခြားရောက်နေအဲ့တော့ဘာနဲ့တူလို့ဆိုရင်အိမ်ငကားဖွင့်ပြီးတော့လူကလျှောက်လဲနေတာနဲ့တူတယ်ပေါ့ခန္ဓာကိုယ်ကြီးရုပ်ခန္ဓာကိုယ်ကြီးကတော့ တခုလုံနေတာပဲသူကသူ automatic လို့လုံနေရတယ်ဒီစိတ်ကတော့အဲ့ဒီမှာမရှိဘဲနဲ့တခြားရောက်နေတယ်ဆိုတဲ့အနေအထားမျိုးတွေကိုတခြားကိုယ့်ကိုစဉ်းစားကြည့်နော်မြတ်စွာဘုရားတရားတော်တွေကလက်တွေ့လွတ်ဆောင်အောင်မှာဖြစ်တယ်ကိုယ့်ကိုပြန်စဉ်းစားကြည့်ရမယ်ပြန်စဉ်းစားကြည့်လို့ရှိရင်အဖြေထုတ်လာနိုင်တယ်ငါတတိဘလောက်မေ့နေတယ်လဲဆိုတာနော် mindfulness လေးခြင်းကဆိုတာအဲ့ဒါပြောတာအဓိက mindfulness လေးခြင်း mindfulness ကအားနည်းနေကြတယ် အဲ့ဒီအားနဲ့နေတာလေးကိုဖြည့်ပေးမယ်ဆိုရင်လူတိုင်းလူတိုင်းဟာဟိုတိုးတက်မှုတွေရှိလာနိုင်တယ်ပေါ့နော်အဲကြောင့်အဲ့ဒီနှစ်ခုလေးကိုခူးဆိုင်ပြီးတော့လေးလာအထောက်ခြင်းတော့မြတ်စွာဘုရားတရားတော်ဟာဘဝမှာကောင်းကျိုးချမ်းသာတွေကိုသယ်ဆောင်ပေးနိုင်တဲ့လေ့ကျင့်ခန်းနေတာလည်းဖြစ်တယ်အခုလူတွေလုပ်ကြပါတယ်ပါလေ့ကျင့်ခန်းတော့ဆို physical exercise ကျန်းမာရေးလေ့ကျင့်ခန်းလုပ်ကြတယ်ကျန်းမာရေးလေ့ကျင့်ခန်းလုပ်ရင်ကျန်းမာတယ်ဆိုတာလက်ခံကြတယ် အဲ့ဒါလိုပဲ mental exercise လေးလုပ်ကြည့်ပါ mental exercise လုပ်ကြည့်လို့ရှိရင်စိတ်ပိုင်းဆိုင်ရာတိုးတက်မှုတွေအများကြီးဖြစ်လာနိုင်တယ်ဆိုတာဒါသိချတယ်နော်တော့မြတ်စွာဘုရားတရားတော်ကလက်တွေ့ကျင့်သုံးရတဲ့တရားတွေဖြစ်လို့တရားနာတဲ့အခါမှာငါတို့ဘာလုပ်ရမလဲဘာလုပ်သင့်လဲဆိုတဲ့ဒီအသိဉာဏ်ရဖို့ ਨੇ ကိုယ်တဏ္ဍမှာလိုအပ်ချက်တွေကိုဖြည့်ဆွတ်နိုင်ဖို့ ညာရက်တစ်ခုကိုသင်တဲ့အနေနဲ့တရားနာသင်တယ်ပေါ့နော်ပညာအဲ့တော့အခုဒါနဲ့ပတ်သက်ပြီးတော့မှတ်လိုက်ရမယ့်အချက်ကပါတော့တတိနဲ့ပညာပညာဥဆောင်တဲ့တတိကစကလုံးတွေကို မှတ်မိတယ်မှတ်နိုင်တာပညာဥဆောင်တဲ့တတိပညာဥဆောင်တဲ့တတိဆိုတာပညာပါတဲ့တတိလို့ဆိုလို့တယ်ဒီတတိနဲ့ပညာနှစ်ခုကပေါင်းဆက်ထားတာသူ့လို့သူ့လို့ကြတာ တော့ပညာကမမှတ်နိုင်ဘူးမှတ်နိုင်တာကတတိယမှတ်တာသိတာကတတိကမသိနိုင်ဘူးပညာကသာသိတာအဲ့ဒါလေးကိုရှင်းရှင်းလေးနားလည်ကြင်လို့ရှင်ကိုယ့်ကိုစဉ်းစားကြည့်လိုက်လေမျက်စိကမြင်ယုံတာမြင်တာမကြားနိုင်ဘူးကြားတာကနားကြားတဲ့အလုပ်ကနားအလုပ်တာမြင်တဲ့အလုပ်ကမျက်စိအလုပ်တာအဲ့ဒါလိုပဲလူရဲ့တဏ္ဍာနဲ့မှာတတိနဲ့ပညာဆိုတဲ့ ဒီစိတ်ပိုင်းဆိုင်ရာအရေးချင်းနှစ်ရဟာတတိကမှတ်ရုံမှတ်နိုင်တယ်မသိနိုင်ဘူးပညာကတတိမှတ်ပေးတာကိုသိနိုင်တယ်သူကမမှတ်နိုင်ဘူးဟောနှစ်ခုပေါင်းစပ်လိုက်တဲ့အခါကျတော့မှတ်မိတယ်သိတယ်ဆိုဖြစ်သွားအလုံးဟာပေါင်းစပ်ပြီးတော့နေကြတာဆိုတာကိုတတိထားဖို့ပေါ့နော်အဲ့တော့ဒီနေ့နိုင်မှတ်ရမယ့်တုတ်တန်လေးတစ်ခုကို မြန်မာလူခေါင်းစီခေါင်းစီပေးလိုက်တာရှာခဲသည့်ဘဝအခြေအနေများလို့နော်ရှာခဲသည့်ဘဝအခြေအနေများဘဝအခြေအနေတွေဆိုတာဘာတွေလဲဘုန်းကြီးတို့တွေဘဝရထားကြတယ်တယောက်နဲ့တယောက်အခြေအနေတွေတူလားဆိုမတူနော်ဘဝအခြေအနေကိုရတာဘဝအခြေအနေတချို့ကအလောက်ကန်အဆင်ပြေတယ်တချို့ကအလောက်ကန်မဆင်ပြေဘူးတချို့ကအလောက်ကန်ရှိတယ်တချို့ကအလောက်ကန်တော့မရှိဘူး တချို့စာအုပ်အနေပြည့်စုံတယ်တချို့စာအုပ်အနေမပြည့်စုံအမျိုးစုံပဲပေါ့ဘဝအခြေအနေတွေကမတူကြတဲ့ဘဝအခြေအနေတွေရှိတယ်ဒါသိချာကိုယ့်ကိုစဉ်းစားကြည့်မတူညီတဲ့ဘဝအခြေအနေတွေရှိနေကြတယ်အဲ့တော့အလုံးကိုမတူညီတဲ့ဘဝအခြေအနေတွေထဲမှာရခဲတယ်လူတိုင်းကလည်းလိုချင်တယ်သို့တော့အမှန်တမ်းရခဲတယ်နှစ်သက်ဖွယ်လည်းကောင်းတယ် အဲ့ဒီဘဝအခြေအနေတွေကိုမြတ်စွာဘုရားကရှာခဲ့တဲ့ဘဝအခြေအနေ၅မျိုးဆိုပြီးတော့ခွဲဟောထားတယ်နော်အလုံးဒီလူတိုင်းလူတိုင်းရဲ့ဘဝမှာဒါလိုအပ်ချက်တွေလို့သူတို့မှတ်သားနားလည်ရမှာပဲမြတ်စွာဘုရားဟောထားတဲ့ဒီသုတ်တံမှာတော့ဘဝအခြေအနေ၅ရက်ကို ဖော်ပြထားတယ်ရှာခဲ့တဲ့ဘဝအခြေအနေ၅ရက်အဲ့တော့ကိုယ်ဘဝနဲ့ကိုဆက်ဆက်ပြီးတော့ကြည်ပြီးတော့ အဲ့ဒီရခဲ့တဲ့ဘဝအခြေအနေ9ရက်နဲ့ပတ်သက်ပြီးမြတ်စွာဘုရားဟောတဲ့သုတ်တန်လေးဟာလူတွေကိုအသိပညာတစ်ခုပေးတဲ့သုတ်တန်လေးတစ်ခုဖြစ်တယ်အဲ့တော့ဒီသုတ်တန်လေးဖြစ်ပေါ်လာပုံလေးကိုပြောအောင်မြတ်စွာဘုရားကဝါရော20ပထမဝါတစ်ကနေပြီးတော့ဝါရော20ဆိုလို့ရှိရင် ဟိုဒီဒီမှာလှက်လှက်ပြီးသတင်းသုံးတယ်ဝါတော့21ဝါမြောက်ကနေစပြီးတော့ဝါတွင်ကာလမှာဆိုရင်တောင်ထိမြို့မှာနေတာများတယ်တောင်ထိမြို့မှာကြီးပဲသတင်းသုံးတဲ့ဟွာတွေပေါ့ဘာကြောင့်လို့ဆိုရင်တောင်ထိရတကားတွေကမြတ်စွာဘုရားပေါ်မှာအလွန်ကျေးဇူးများကြတယ်တန်ဃာတွေကိုဂရုစိုက်တယ်ကျေးဇူးများတယ် အဲ့တော့မြတ်စွာဘုရားကဒါရီဟူတာယာလို့တောင်းအထိမှနေတာလားဆိုတော့ဒီလိုတော့မဟုတ်ကျေးဇူးများတဲ့ပုဂ္ဂိုလ်တွေရှိလို့ကျေးဇူးရှိရင်ကျေးဇူးတုံ့ဆက်တယ်ဆိုတာသူတော်ကောင်းတွေရဲ့အလေးထားပဲဒါကတော့အဲ့တော့မြတ်စွာဘုရားက25ဝါနောက်ပိုင်း25ဝါ45ဝါထဲမှာနောက်ပိုင်း25ဝါတောင်းထိမှအနေများတယ်တောင်းထိမှအလုံးသိကြတဲ့အတိုင်းကျောင်းတိုက်ကြီးနှစ်တိုက်ထင်ထင်ရှားတဲ့ကျောင်းတိုက်ကြီးကနှစ်တိုက်ရှိတယ် သို့တော့နှစ်တိုက်တော့မကဘူးပေါ့နော်မကပေမဲ့လို့ထင်ရှားတဲ့ကျောင်းတိုက်ကြီးနှစ်ခုကတာဝတိမြို့တောင်အနောက်တောင်တောင်မှာရှိတဲ့စေရွန်ကျောင်းနဲ့တာဝတိမြို့ရဲ့အရှေ့ဘက်မှာရှိတဲ့ပုပ္ဖာယုံဆိုပြီးကျောင်းတိုက်ကြီးနှစ်တိုက်ရှိတယ်အဲ့တော့အရှိမှာရှိတဲ့ကျောင်းတိုက်ကဝိသခါရဲ့ဝိသခါလှူဒန်းထားတဲ့ကျောင်းတိုက်ပေါ့အနောက်မှာရှိတဲ့တောင်ဟိုအနောက်တောင်ဘက်မှာရှိတဲ့ကျောင်းကတော့အနာရဝိန္ဒတိကြီးလှူထားတဲ့ စေတော်အကြောင်းလိုက်ကြီးပဲဖြစ်တယ်အဲ့ဒီမှာမြတ်စွာဘုရားကသူတို့နှစ်ဦးကသာသနာတော်ကိုထောက်ပံ့တဲ့နေရာမှာ သူများနဲ့မတူဘူးသူများတဲ့ပိုးပြီးတော့တန်ဃာတွေကို ထောက်ပံ့တယ်ဒါကြောင့်မလို့မြတ်စွာဘုရားကသူတို့ရဲ့ခြေဆုတွေကိုဟိုအတိမပြုတဲ့အနေနဲ့နောက်ပိုင်းမှာအဲ့ဒီမှာနေတာများတယ်နေတာများတယ်ဝိသခါရုအနာရုအိနုဆိုတာ ကျောင်းကိုတနေ့နှစ်ခေါက်ပုံမှန်ရောက်တယ်အိမ်မှာလည်းပဲတိမ်တိမ်မှာတန်ခါ2000အတွက်နေရာခင်းထားတယ်အများတာတန်ခါ2000 2000အတွက်အစားအစာနဲ့နေရာခင်းကျင်းထားတယ်သူတို့အစင်းနဲ့အဲ့ဒီမဲ့နေ့စဉ်နဲ့သူတို့လုပ်နေတဲ့အလုပ်တွေကဒီအလုပ်တွေပဲလူမှုတမ်းမှုအလုပ်တွေနဲ့ပဲသူတို့ချိန်ကုန်တယ်စီးပွားရေးမရှာဘူးလားဆို ရှာပါတယ်သူတို့လည်းစီးပွားရေးလည်းလုပ်တယ်သို့တော့ အလေးပေးပြီးလှုပ်တာအဲ့ဒီနှစ်ခုဒီထဲမှာအနာရဘိန်တထေးဆိုတာငကောလည်းစိတ်ထားကောင်းတယ်စိတ်တက်ပျော့ပြောင်းတယ်သူကသူ့ရဲ့နာမည်အင်ကတော့သူတတ္တလို့ခေါ်တယ်သူ့ရဲ့နာမည်အင်ကသူထတ္တသူမှာညီတယောက်လည်းရှိတယ်အဲ့ဒီညီရဲ့နာမည်ကတော့သူဖူတီလို့ခေါ်တယ်သူဖူတီကစေရွန်เจ้าကြီးတဲ့ချတဲ့ပွဲမှာ သင်္ကန်းကိုသွားတယ် သင်္ကန်းဝတ်သွားတယ်သူတ္တတာကတော့အနာတပိဆိုတဲ့ပွဲနဲ့ပဲရာသက်ပံသာသနာတော်ထောက်ပံ့ပြီးတော့စေရွန်ကြောင့်ကြီးကိုတိဆောက်ပြီးတန်ဃာတွေရဲ့အကျိုးပြုသွားတဲ့ပုဂ္ဂိုလ်ပေါ့အဲ့တော့ဘုရားစီရောက်တိုင်းရောက်တိုင်းသူကမြတ်စွာဘုရားပေါ်မှာတန်ဟောစဉ်အမြဲတမ်းကြီးတယ်သူကသောတပန်မဲ့ရှိသေးတာတန်ဟောစဉ်တော်ကြီးတော့မြတ်စွာဘုရား သူလာလို့သူ့ကိုတရားဟောရမယ်ဆိုရင်သူကပင်မမှာတအားဆိုးတယ်ဆိုးသည့်အတွက်ကြောင့်မြတ်စွာဘုရားကိုဘယ်တော့မှမေးခွန်းတွေပဲမေးလို့မရှိဘူးတဲ့အမတန်နှဲတယ်ဒါပေမဲ့တခါတလေသုတ်တန်လေးတွေတခုတလေတော့ရှိပါတယ်သူမေးတဲ့မေးခွန်းတွေအစာထဲမှာတော့မေးခွန်းမေးတာအမတန်မှနှဲတယ်ပေါ့နော် ကြောင်းနေတိုင်းလာတာနဲ့စားလို့ရှိရင်မြတ်စွာဘုရားကိုမေးခွန်းမေးတာအမတန်မှနှဲတယ် သို့တော့မြတ်စွာဘုရားကအနာရဝိတ္တိတို့ဝိတာခါတို့လာလို့ရှိရင်ကျောင်းတန်ဃာတွေပုံမှာအလွန်ကျေးဇူးများတဲ့တရားတွေဖြစ်သည့်အတွက်ကြောင့်ရောက်လာရင်တော့တရားတစ်ပုဒ်တော့မြတ်စွာဘုရားကဟောလိုက်တာကြီးပဲလို့စာထဲမှာတမဗုဒ္ဓအထက်ကမှာဒီလိုမှတ်တမ်းတင်ထားတာရှိအဲ့ဒီမဲ့အခုဒီကနေ့ဟောမဲ့ရာခဲသည့်ဘဝအခက်အခြေအနေများဆိုတာ အဲ့နာရဘိသတိကိုဟောတဲ့သုတ်တန်လေးတွေကသုတ်တန်လေးတစ်ခုပဲသူကလူမှုရေးနဲ့ပတ်သက်ပြီးတော့ဆက်ဆက်မှုရှိတယ်ဒါကြောင့်မို့လောကမှာလူတွေဟာရှားခဲ့တဲ့ဘဝအခြေအနေတွေအဲ့ဒါမှလူတိုင်းလည်းရချင်တယ်မျက်နှိုးတယ်နှစ်သက်ဖွယ်လည်းကောင်းတယ်အဲ့ဒီလူတိုင်းမျက်နှိုးပြီး နှစ်သက်စရာကောင်းတဲ့ရှားချင်တဲ့ ဘဝအခြေအနေတွေဟာလူတိုင်းရသလားဆိုမရဘူးဒါကြောင့်မို့ရခဲ့တဲ့ဘဝအခြေအနေ၅မျိုးဆိုပြီးတော့ထိတုတ်တတ်မှာမြတ်စွာဘုရားကအနာရဝိသတိကြီးကိုဟောတဲ့တရားလေးဒါရိုးရိုးရှင်းရှင်းလေးဟောတဲ့တရားတရားကိုစလိုက်တဲ့အခါမှာလောကမှာတဲ့ အလွန်နှစ်သက်စရာကောင်းတယ်လူချင်စရာလည်းကောင်းတယ်မျက်နှိုးစရာလည်းကောင်းတယ်ဒါပေမဲ့လို့ရှာခဲ့တဲ့ဘဝအခြေအနေဆိုတာ၅မျိုးရှိတယ်တို့နာရဝိန္ဒထေယုဒီခေါင်းစည်းလေးနဲ့ဟောလိုက်တာအဲ့ဒီ၅မျိုးကိုမမိအောင်ခု၅မျိုးကိုပထမ အကြမ်းမြင်ပြောအောင်နံပါတ်၁ကပါတော့ဆိုရင် လူဖြစ်လာလို့ရှိရင်လူတိုင်းလူတိုင်းဟာအသက်ကိုတမိုးထားလာကြနော်အသက်ရှိခြင်းညတယ်အသက်ရှင်ခြင်းနဲ့ရှိခြင်းနဲ့လူတွေဟာတရားမှကြောက်တယ်သက်ရှင်တာကိုတမိုးထားတယ်သို့တော့တမိုးထားရင်ပဲလူတွေဟာဘဝတစ်ခုဆုံးသက်သွားကြတယ်သေဆုံးခြင်းဆိုတာဖြစ်သွားတယ်အဲ့ဒီ လူလောကမှာလူတွေပြတ်တိုးတဲ့အရာပါတော့လို့ဆိုလို့ရှင် အသက်ရှင်မှုပဲနော်ဒါရသိချပါဘူးလူတိုင်းလူတိုင်းဟာအသက်ရှင်မှုပြတ်တိုးတယ်သို့တော့လူတိုင်းရလားဆိုမရဘူးငယ်ငယ်နဲ့တည်သွားတဲ့လူတွေရှိတယ်မအိုးခင်တည်သွားတဲ့လူတွေရှိတယ်မျိုးစုံရှိတယ်ပေါ့ကိုလိုချင်တဲ့အတိုင်းတော့မရကြဘူးပေါ့သို့တော့လူတိုင်းခြိုက်တယ်အဲ့ဒီအသက်ဆိုတာအသက်ရှင်မှုဆိုတာလေးက လူတိုင်းကြိုက်ပြီးတော့ရခဲ့တဲ့ဘဝအခြေအနေလေးတစ်ခုပဲတဲ့နောက်တစ်ခုကတော့ပါဠိလိုဝဏ္ဏလို့ဆိုဝဏ္ဏဆိုတာအစင်အစင်လှတယ်လို့ပြန်ကြတယ်သို့တော့တကယ်တော့အသားရည်စွပြေမှုလို့ဆိုလို့ဘဝဟာကိုရလာတဲ့အသားဖြူရမဲတာနဲ့မဆိုင်ဘူးချမ်းမာပြီးတော့ဟိုရှိတဲ့အသားရောင်ကိုဆွလို့တယ်ပေါ့နော် အာဖရိကလူတွေပဲဖြူလိုက်လို့ဥရောပလူတွေကြတော့လဲမဲခြင်းလို့ပဲရအောင်သူကလည်းသူအသားရောင်ဆိုတာရှိတယ်ယမလူမျိုးတွေကြတော့လဲအဝါရောင်လေးပေါ့အဲ့လိုအသားဖြူတာရဲ့အသားနဲ့တာရဲ့အသားဝါရရဲ့သုံးမျိုးရှိတယ်ထင်ပဲကိုရှိတဲ့ဒီ skin color ပေါ့လူတွေရဲ့အယောင်အတိုင်းပဲကျမ်းမာတဲ့အသားအယောင်စူပြည့်တဲ့တောင်းမြောင် တောက်ပြောင်တယ်ဆိုတဲ့အနေအထားတစ်ခုဟာလည်းပဲလူတိုင်းလူတိုင်းပဲရှားထားတဲ့ဘဝမှာစူးစူးပြီးပြီးအသားရောင်စူးစူးပြီးပြီးနဲ့ကြမ်းကြမ်းမှမှအနေအထားမျိုးဟာလူတိုင်းလူတိုင်းဖြစ်ချင်ကြမဖြစ်လို့ရှိရင်လည်းမိကလိုင်းပြီးတော့ပြောင်းကြတယ်ပေါ့မျိုးစုံပေါ့မဖြစ်တာဖြစ်အောင်လုပ်ကြတယ်ခုခေတ်မှာဆိုရင်တော့ပို့ပြီးတော့နီးတွေကလုံနေကြတယ် အဲ့ဒီအသားရောင်စုပ်ပြေမှုဆိုတာကိုဟာလည်းပဲလူတွေကကြိုက်ကြတယ်တဲ့နှစ်သက်ကြတယ်မျက်နှိုးကြတယ်ဒါပေမဲ့လူတိုင်းရောက်လာ ရလာဆိုမရဘူးတချို့ကြတော့အဝလွန်သွားတဲ့အခါရုပ်ပြည့်ဆင်းရဲဖြစ်သွားတယ်အပိန်လွန်သွားတဲ့ပြန်လည်းရုပ်ပြည့်ဆင်းရဲဖြစ်တယ်အသားရောင်ကမဆိုးပြေပဲနဲ့မွဲချောင်းနေနဲ့ရုပ်ပြည့်ဆင်းရဲဖြစ်ပြန်တယ်အဲ့တော့လူတိုင်းလူတိုင်းဟာကိုလိုချင်တဲ့အသားရည်ဆိုးပြေမှုကိုရနိုင်လားဆိုမရနိုင်ဘူးတရားမှုရခဲ့တယ် လူတိုင်းတိုင်းချိတ်တယ်အဲ့ဒါဒုတိယကတော့အသားရည်စွပြေခြင်းလို့ဆိုလိုတယ်ပေါ့နော်နောက်တစ်ခုကဘာလို့ဆိုလို့ရှိရင်ဒုက္ခကိုချမ်းသာမှုစိတ်ချမ်းသာမှုကိုချမ်းသာတဲ့စိတ်ချမ်းသာတယ်ဆိုတာ happiness ကိုပြောတာဘဝမှာခန္ဓာကိုယ်နေရလည်းပဲ နေထိုင်လို့ကောင်းတယ်စိတ်ကလည်းပဲပျော့ပျော့ရွှင်တယ်အဲ့ဒီကိုချမ်းသာခြင်းစိတ်ချမ်းသာခြင်းဆိုတဲ့ဒုက္ခဟာလည်းပဲလူတိုင်းလူတိုင်းလိုချင်ကြတယ်ဒါကြောင့်သို့တော်လည်းလူတိုင်းလူတိုင်းဟာရလာလို့ဆိုလူတိုင်းဟာစိတ်ချမ်းသာမှုတွေဆုံးရှုံးနေတဲ့ပုံကိုယ်တွေလည်းများစွာရှိတယ်ကိုယ်ကာယပိုင်းဆုံးရှုံးနေတဲ့ပုံကိုယ်တွေလည်းများစွာရှိတယ်အဲ့တော့ဒါလည်းပဲ ပြောတာပြောတော့လူတိုင်းမရနိုင်ကြဘူးပေါ့နော်တခုတော့အခက်ခဲတွေ့တာချမ်းသာတယ်ဆိုတာပတ်စံရှိရင်ချမ်းသာတယ်လို့လူတွေကထင်ကြတယ်တကယ်တော့ပတ်စံရှိုံနဲ့မချမ်းသာပတ်စံရှိပြီးဆင်းရဲနေတဲ့လူတွေအများကြီးရှိတယ်နော်ပတ်စံရှိပြီးဆင်းရဲကြအဲ့တော့ချမ်းသာတယ်ဆိုတာကတခြားပဲဟိုရှိလို့ချမ်းသာတာကတစ်မျိုးအဋ္ဌိဒုက္ခလို့ခေါ်တယ် နောက်တစ်ခုကကိုသုံးညနာလေးသုံးနေရလို့ရှိရင်လည်းသုံးဆွဲရလို့ချမ်းသာတဲ့အသုံးပြုချမ်းသာလေးရတစ်ခုရှိတယ်နောက်တစ်ခုကတော့ကျွေးတွေဘာတွေမရှိလို့စိတ်ထဲမှာဒီပူပန်စရာမရှိလို့ချမ်းသာတာလေချမ်းသာတာပဲအခုခေတ်တော့ချမ်းသာမှုတွေကလည်းမျိုးစုံဆင်းရဲမှုတွေကလည်းမျိုးစုံပဲမျိုးစုံပဲ အလုတ်ကင်မရှိလို့စိတ်ဆင်းရဲတာတို့အလုတ်ပြုတ်လို့စိတ်ဆင်းရဲတာတို့ကိုလို့ရှင်တဲ့အလုတ်မရလို့စိတ်ဆင်းရဲတာတို့ခုခေတ်အများကြီးပဲရှိမှာပေါ့တော့ကိုရကျင်တာလေးရနေလို့ချမ်းသာတာလည်းရှိတာနောက်ဆုံးမှာတော့ဘဝမှာဘာအပြစ်မှမလုပ်လို့အပြစ်ကင်းတဲ့ချမ်းသာဟာဒါအကောင်းဆုံးပဲလို့ဒီလိုချမ်းသာဒုက္ခမျိုးတွေဆိုတာလေရှားတယ်တချို့ကြတော့ပတ်စံတော့ရှိတယ်အပြစ်တွေရှိနေတော့စိတ်ဆင်းရဲနေတယ် အဲ့ဒါလို့ဝေကျေဒနာပြည့်စုံတော့လဲအခြားကိစ္စတွေနဲ့စိတ်ညစ်စရာတွေနဲ့နေတဲ့သူတွေကလည်းအများကြီးဒါကြောင့်မို့ချမ်းသာဆိုတဲ့စကလုံးဟာ လူတိုင်းလဲကြိုက်တယ်နှစ်သက်တယ်မြတ်လို့တယ်သို့တော့လူတိုင်းရလားဆိုမရကြဘူးလူတိုင်းမရနိုင်ကြဘူးတဲ့အဲ့ဒါကတစ်ခုနောက်တစ်ခုကဘာတော့ဆိုရင်ယတလို့ခေါ် ယတဆိုတာဘာပြောတာတော့ဆိုစီစိန်ဥစ္စာအချွေရန်နဲ့ဂုံတရင်ကိုယတလို့ခေါ်တယ်။အိုးလောကရန်၈ပါးတဲ့ထက်မှာယတောအာယတောလို့ကြားဘူးကြလိုက်မယ်နော်။အဲ့ဒီမှာအချမ်းရန်သူကဆိုလိုတာစီစိန်ဥစ္စာရှိမှုဂုံတရင်ကြီးမှုဆိုတာလေခုခေတ်ဆိုရင်တော့နာမည်ကျော်ခြင်းတဲ့ပုဂ္ဂိုလ်တွေဆိုတာလဲဒါ နာမည်မကျော်တဲ့ပုဂ္ဂိုလ်တွေနာမည်ကျော်သွားရင်ယတအချာယံရှိတယ်မရှိဘူးဂုံတရင်ကြည့်တယ်မကြည့်ဘူးဆိုတာတွေ ਨੇ လူတွေမှာကိုလွင်တဲ့ဆန္ဒပြည့်ခြင်းမပြည့်တာလူတိုင်းကတော့စီရင်ဥစ္စာကြွယ်ဝချမ်းသာခြင်းနဲ့ဂုံတရင်လည်းကြီးခြင်းနဲ့လူသည်လည်းများခြင်းနဲ့ဆိုတာဒါလူတွေရဲ့လိုအပ်ချက်ပဲသို့တော့အဲ့ဒီဘဝအခြေအနေဟာလည်းပဲ လူတိုင်းရလားလို့ဆိုမရဘူးရခဲ့တယ်လို့ပြောရမှာဖြစ်တယ်နောက်ဆုံးတစ်ခုကတော့မြတ်စွာဘုရားကဘာကိုရည်ညွှန်းလိုက်တယ်ဆိုနောက်ဆုံးတစ်ခုကတော့တက်ခလို့ဆိုတယ်ဘဝမှာချမ်းသာဒုက္ခအတိပြေဝတဲ့နတ်ပြည်ဆိုတဲ့ချမ်းသာဒုက္ခကိုပြောတာတက်ခဆိုတာတက်ခဆိုတဲ့အဓိပ္ပာယ်ကဘာတော့ဆိုရင် ဗမာလူကတော့နတ်ပြည်လူပဲဘာသာပြန်တယ်တက္ကရဲ့အဓိပ္ပာယ်နားလဲကြလို့ရှင်သူကသူ့အက္ခလို့ပုတ်ဖြတ်ပြီးတော့သူ့ဆိုတာကောင်းတဲ့အက္ခကထိတ်တန်းအာယုန်နေဆိုလိုတာကမျက်စိနဲ့မြင်ရတာလည်းအကောင်းကြီးပဲနားနဲ့ကြားရတဲ့အသံတွေကလည်းအကောင်းကြီးပဲနှာခေါင်းနဲ့နှမ်းရှူရတဲ့အနံ့တွေကလည်းအကောင်းကြီးပဲ လျာနဲ့လဲရတဲ့အရာသာလည်းအကောင်းကြီးပဲခန္ဓာကိုယ်နဲ့ထိတွေ့ရတာလည်းအကောင်းကြီးပဲအဲ့ဒီအကောင်းကြီးပဲစိတ်ချမ်းသာစရာတွေနဲ့ဘဝမှာဆုံတွေ့နေရတဲ့အနေအထားမျိုးတက်ကနတ်ပြည်လို့ပြောတာနတ်ပြည်ဆိုတာအမြဲတမ်းပျော်ရွှင်စရာတွေနဲ့စိတ်ညစ်စရာဆိုတာမရှိဘူးเนาะနတ်ပြည်မှာအလုပ်ပြုတ်စရာမရှိဘူးเนาะအလုပ်အလုပ်မလုပ်ရလို့ငွေကြေးမရဘူးဆိုတာလည်းမရှိဘူး သူကကုသကံအကျိုးပေးတာနဲ့လက်တွေဟာချမ်းသာကြတယ်ထူးခြားတာဘာနဲ့တူလို့ဆိုလူကအသက်ကြီးလာလို့ရှိရင် အလှအပတွေယော့ပြီးတော့အိုမင်းပြီးတော့လာတယ်အိုမင်းရုပ်သွားပြီးလှပ်ပမှုတွေကျဆင်းလာတယ်နတ်တွေကတော့အဲ့လိုမဟုတ်ဘူးအသက်ကြီးလေပိုလှလေတဲ့သူကနော်အသက်ကြီးရင်ပိုတကိုးကြီးလာတယ် အသက်ကြီးလေတကိုးကြီးလေအသက်ကြီးလေယုတ်ကပိုလှလာလေအဲ့လိုဆိုတယ်ဒါကြောင့်မို့နတ်ပြည်ဆိုတာဟာမျက်စိနဲ့မြင်ရရင်လည်းအကောင်းတွေကြီးအခုအကောင်းတွေကြီးမမြင်ရဘူးလေတွေ့ပြပါဆိုတော့ကောင်းတာလည်းတွေ့တာမကောင်းတာလည်းတွေ့တာကြားရတဲ့အတန်တွေကလည်းအကောင်းကြီးပဲဒီလူပြည်ကျတော့ပဲအကောင်းတွေကြီးကြားမကောင်းတဲ့တွေလည်းပြည့်နေတာနော်ကိုမကြိုက်တဲ့အတန်တွေကလည်းပြည့်နေကြားနေတာ အနံ့ဆိုလဲနတ်ပြည်မှာမှုကြိုက်တဲ့အနံ့လွယ်လို့တခြားအနံ့ဖြစ်လူပြည်မှာတော့အမျိုးစုံနှာခေါင်းပိတ်ရတာတွေအများကြီးရှိတယ်လေရတဲ့အရာသာဆိုရင်လည်းနတ်ပြည်မှာကိုကြိုက်တဲ့အရာသာပြည့်ပြည့်ဝဝရှိတယ်အထီးတွေ့ဆိုလို့ရှိရင်လည်းမကြိုက်လို့စိတ်ဆင်းရဲစရာကောင်းတဲ့အထီးတွေ့မျိုးဆိုတာမရှိဘူးနတ်ပြည်မှာအကုန်လုံး အလုံးမျက်စိနာနာလျာကာယမှာဆက်သွယ်လာတဲ့အာယုမြမှန်သမျှတကယ်ကိုစိတ်ချမ်းသာရကောင်းပြီ comfortable ပေါ့နော်စိတ်ချမ်းသာစရာကောင်းပြီးတော့ခြေနှက်စရာကောင်းတယ်ဟာတွေနဲ့ပဲနေရတာဒါကြောင့်မို့လို့တက်ခဆိုတာနတ်ပြည်ကိုပြောတာနတ်တွေရဲ့ဘဝကိုဆိုလို့အဲ့တော့လူတွေဟာဘဝမှာပြန်ပြောလိုက်မယ်ဆိုရင် အသက်ရှင်မှုဆိုတဲ့အာယုရဲ့ဝဏ္ဏဆိုတဲ့ အသားရည်ဆိုပြမှုရဲ့ဒုက္ခဆိုတဲ့ကိုချမ်းသာစိတ်ချမ်းသာရဲ့ယတဆိုတဲ့စီစဉ်ဥစ္စာကျွဲဝပြီးတော့လူတကာရဲ့ချီးမွမ်းမှုခံရတယ်ဂုံသတင်းကြီးတယ်ဆိုတာရဲ့နောက်ဆုံးသိတဲ့အခါနတ်ပြည်ဆိုတာရဲ့တော့ဒါတွေဟာလူတွေရဲ့ဘဝအခြေအနေတစ်ခုပဲဖြစ်တယ်ပေါ့နော်အဲ့ဒီဘဝအခြေအနေဟာလားအကုန်ပေါင်းစပ်လိုက်လို့ရှင် မြန်မာပြည်ကဘဝအခြေအနေပဲဖြစ်ဖြစ်စင်ကာပူကဘဝအခြေအနေပဲဖြစ်တခြားနိုင်ငံဘဝအခြေအနေပဲဖြစ်စေဒီဘဝအခြေအနေတွေဟာနာမည်သာမြေမြုပ်ကွဲခြင်းကွဲမြဲလို့ဒီထဲမှာအကုန်ကျုံးဝင်သွားတယ်နော်ဒီထဲမှာအကုန်ဝင်ဒီစကလုံးငါးလုံးဟာအကုန်ပါသွားတယ်လို့ဆိုတော့ဒီထဲမှာပဲအကုန်လုံးဟာတာမှုမြတ်စွာဘုရားကဒီငါးမျိုးကိုပဲဟောလိုက်တယ်နော်သက်ရှင်မှုသက်ရှင်နေဆိုတာဘယ်မှာပဲဖြစ်ရသက်ရှင်တာပဲ ဒါမို့လို့ဘယ်နိုင်ငံပဲဖြစ်ဖြစ်နော် long life ဆိုတာဆူတောင်းကြတာပဲမဟုတ်လားတက်ရှိပါစေဆိုတာသူ့ဘာသာစကားနဲ့သူဆူတောင်းနေကြတာပဲ long life တော့ဘယ်နိုင်ငံပဲဖြစ်ဖြစ်တက်ရှိခြင်းညာဘယ်နိုင်ငံသူပဲဖြစ်ဖြစ်အသားရည်ဆူပြေးခြင်းနဲ့ကျမ်းမာခြင်းဘယ်နိုင်ငံသူဘယ်နိုင်ငံသားဖြစ်ဖြစ်ချမ်းသာခြင်းဘယ်သူပဲဖြစ်ဖြစ်နာမည်ကြီးခြင်းနဲ့ဂုဏ်သတင်းကြီးခြင်းနဲ့ ဘယ်ပုဂ္ဂိုလ်ပဲဖြစ်ရင်တရားကောင်းတဲ့သူဂတိကိုရောက်ချင်ကြတယ်ဆိုတက်ခဆိုတဲ့အခြေအနေတခုလိုလားကြတာကြီးပဲအဲ့ဒီငါးချက်ကိုမြတ်စွာဘုရားကအနာရိန်တတိကိုဒီငါးချက်ကိုခေါ်လိုက်ဟောတယ်ဘာရွယ်ချက်နဲ့ဟောတာတော့လို့ဆိုစဉ်းစားကြည့်ရမှာဒီငါးချက်ဟုတ်ပြီလူတွေကြိုက်တယ်သို့တော့လူတိုင်းရလားဆိုမရဘူး ရှားဖို့လွယ်သလားဆိုမလွယ်ဘူးအဲ့တော့မလွယ်တော့လူတွေကဘာတွေလုပ်ကြတော့ဘာတွေလုပ်ကြလဲစဉ်းစားကြည့်ဖို့အသက်ရှင်ဖို့အတွက်ဘာလုပ်ကြလဲဆိုဆူတောင်းကြအသက်ရှင်ဖို့အတွက်ဆူတောင်းကြတယ်အသက်ရှင်ခြင်းကြတယ်လူတိုင်းလူတိုင်းနဲ့အဲ့ဒီလိုအသက်ရှင်ပါစေအသက်ရှင်ပါစေနော်အသက်ရှင်ခြင်းနဲ့ဆိုတာလေးနဲ့တည်းဒီ အသက်ရှည်ရောလားအဲ့ဒီပိုင်းကျတော့မစင်စားကြတော့ဘယ်သူပဲဖြစ်ဖြစ်ဘယ်နိုင်ငံသားဘယ်ဘာသာဝင်ဘယ်လူမျိုးပဲဖြစ်ဖြစ်အသက်ရှည်ဖို့ဆုတောင်းဆုတောင်းလို့ရတယ်လို့ထင်နေတယ်လို့ဆုတောင်းကြတာပဲဗျာကျန်တဲ့ဒီအသားရည်ဆွပြေမှုတို့ချမ်းသာဒုက္ခတို့ခန္ဓာစိရင်ဥစ္စာကြွယ်ဝပြီးချီးမွမ်းခံရမှုဂုဏ်သတင်းချီးမှုတို့ သေကောသူရိပုံရောက်ဖို့ဆိုတာလေဒါတွေလည်းပဲဆူတောင်းဆူယူပြုကြတယ်တောင်းကြတယ်ဘုရားသခင်မှာတော်မူပါဘုရားသခင်ရဲ့ကျေးဇူးကြောင့်ဆိုပြီးတော့ဘဝအခြေအနေကောင်းတွေကိုလူတိုင်းလူတိုင်းဟာဖြစ်ချင်ကြတောင်းတာအဲ့တော့မြတ်စွာဘုရားဒါနဲ့ပတ်သက်ပြီးတော့ဘာတတိပေးတုံဆိုတာခေါ်ချင်တဲ့အချက်ကတော့ဘာလို့ဆိုရင်အဲ့ဒီဘဝရာခဲတဲ့ဘဝအခြေအနေကောင်းတွေကိုတဲ့ဒီ မြတ်စွာဘုရားဟောဖို့ကတော့နာအာယသနာဟေတုတရှိပြရသည်ကျမ်းမာပြီးတော့သားရည်စုပြီးပြရသည်ထာဝရချမ်းသာပြရသည်ဂုံတရင်ချီးပြရသည်နာမည်ကြီးပြရသည်ကောသိလို့ရှိရင်နတ်ပြည်ရောက်ပြရသည်တို့ဒီလိုဆုတောင်းယုံနဲ့တော့မရဘူးတဲ့ မြတ်စွာဘုရားဟောတယ်ကလောကလူတွေကတော့ဆုတောင်းကြဆုတောင်းယုံစိတ်ထဲကနေရည်ရည်စူးပြီးတော့တောင်းတနေုံနဲ့ဒါတွေဟာမရနိုင်ဘူးတဲ့ဘာထောက်ပြတော့ဆိုမြတ်စွာဘုရားအကယ်၍ဆုတောင်းယုံစိတ်ထဲကလိုချင်ယုံနဲ့ရနေမယ်ဆိုရင်ဘသူကဘသူတွေအောက်တန်းကြတာရှိမှာတော့ ਨੇ လူတွေဟာအလုံးဟာကိုယ်ဆန္ဒပြည့်နေကြမှာပေါ့ ခုတော့ဆန္ဒမပြည့်ပဲနဲ့ဘဝတစ်ခုကဆုံးသက်သွားကြတယ်ကိုလိုချင်တာမရဘူးဆိုတာအများကြီးပဲတိုးတော့တချို့လူတွေကကိုလိုချင်တာရတယ်လို့ထင်တာမရတာတွေအများကြီးပဲเนาะသူ့တဘာဝတိုင်းသူဖြစ်သွားတာမရတာတွေကအများကြီးပဲကိုဖြစ်ချင်တာမဖြစ်တာတွေကအများကြီးအဲ့တော့မြတ်စွာဘုရားကဒီသုတ်တံမှာဒီရဘဝအခြေအနေခေါင်းတွေရခဲ့တဲ့ဘဝအခြေအနေတွေကိုတဲ့ ဆုတောင်းရုံနဲ့လည်းမရနိုင်ပါဘူးစိတ်ထဲကတန်တတောင်းတနေရုံနဲ့လည်းမရနိုင်ပါဘူးမရနိုင်ဘူးအကယ်၍ရနိုင်မယ်ဆိုရင်လူတိုင်းဟာအကောင်းကြိုက်လို့အကောင်းဆုတောင်းကြမှာကြီးပဲတဲ့ဘယ်သူနဲ့ဘယ်သူမှကွဲပြားခြားနားမှုရှိမှမဟုတ်ဘူးလို့ဒီလိုထောက်ပြပြီးမြတ်စွာဘုရားသွန်သင်ဆုံးမပေးတာတော့အေးဒါတွေကိုရချင်ရင် မင်းရစေနိုင်တဲ့အကြောင်းတရားကို လုပ်ပါရစေနိုင်တဲ့လမ်းကြောင်းကိုလျှောက်ပါလို့ဘုရားအဲ့လမ်းကြောင်းလေးဖော်ပေးတာအသက်ရှင်ခြင်းနဲ့ဆိုလို့ရှိရင်တဲ့အာယုတံဝတ္တနိကပฏิပဒါပฏิပစ္စည်းတပါအသက်ရှင်ခြင်းနဲ့ဆိုလို့ရှိရင်မင်းအသက်ရှင်မဲ့လမ်းကြောင်းတိုင်းသွားအဲ့ဒါကိုကျင့်လို့ဆိုလို့တယ်သက်ရှင်ခြင်းနာကို ထိုင်ပြီးတော့သက်ရှင်ပြရစီလို့ဆူတောင်းနေုံနဲ့မရဘူးသက်ရှင်ခြင်းနေုံနဲ့မရဘူးအသက်ရှင်တဲ့လမ်းကြောင်းကိုသွားပါသက်ရှင်စေနိုင်တဲ့လမ်းကြောင်းကိုသွားတဲ့အသက်ရှင်စေထက်တဲ့အလုပ်မျိုးကိုလုပ်ပါတဲ့အဲ့တော့အဲ့ဒီနေရာမှာမြတ်စွာဘုရားကတော့ဒီလောက်ပဲဟောတယ်လောက်ပဲဟောတာကိုချက်ကားပြီးတော့နည်းနည်းကြည့်ရအောင်နောက်ဒီ အာယုတံဝတ္တနိကပฏิပဒါပฏิပစ္စည်းတပါ အသက်ရှည်တဲ့လမ်းကြောင်းအတိုင်းသွားပါတဲ့အဲ့ဒါဆိုလို့ရှိရင်မင်းလူဘဝလူအသက်နတ်ဘဝနတ်အသက်သက်ရှိမှုတွေကိုရပါလိမ့်မယ်တဲ့ဗျာသက်ရှင်စေတဲ့အကျင့်ကိုကျင့်ပါလို့ဆိုအဲ့ဒါကိုနှစ်ပိုင်းခွဲပြီးတော့မှတ်တဲ့ရသော်ဗျာဟိုလိုတာတော့ဒါနသီလကုသိုလ်ကောင်းမှုလုပ်လို့ရှိရင်မင်းလိုချင်တာရမယ်ဒါပြောတာနော် အသက်ရှည်စေတဲ့အကြောင်းတရားဆိုတာအစစ်မှန်ကကုသိုလ်ကောင်းမှုပဲလောကမှာဘဝမှာအစဉ်ပြေသမျှအကျိုးတရားတွေဟာကုသိုလ်ကပဲပေးတာပဲအကုသိုလ်မပေးနိုင်ဘူးအကုသိုလ်မှန်သမျှဆိုးကျိုးကိုသာဖြစ်စေတယ်ကောင်းကျိုးကိုမဖြစ်စေဘူးကောင်းကျိုးရတာမှန်သမျှကုသိုလ်ရဲ့အကျိုးလို့ဒါကိုတော့တတိချမှတ်တာဘာကြောင့်တတိချမှတ်ရမှာလို့ဆိုဒါနိယမလို့ခေါ်တယ် မီးဆိုရင်ပူတယ်အေးတဲ့မီးဆိုတာကဘာမှမရှိဘူးမီးဆိုတာလောင်မဲ့ပူမဲ့ဒါမီးရဲ့သဘာဝပဲအဲ့ဒါလိုပဲအကုသိုလ်မှန်လို့ရှိရင်ဆိုးကျုပ်ပေးမယ်ကုသိုလ်မှန်ရင်ကောင်းကျိုးပေးမယ်အဲ့ဒီနေရာလေးမှာမျက်စိလက်တတ်တယ်ဟုတ်ပြီတချို့ကထင်လိမ့်မယ်လူတွေဟာဒုစရိုက်လုပ်ငန်းလုပ်ပြီးတော့ဥပမာဆိုတော့မူရစေဝါတွေရောင်းတယ် တန်ခါပစုံနေတတ်တယ်တရိစ္ဆာန်နေတတ်ပြီးမွေးမြူရေးလုပ်ပြီးရောင်းတယ်အဲ့ဒီလူတွေကြီးပွားနေတာခေါ်လို့ပြောလိုက်မယ်ဒုစရိုက်လုပ်ပြီးတော့ကြီးပွားနေတဲ့ပုဂ္ဂိုလ်တွေမရှိဘူးလားရှိတယ်အဲ့ဓာတွေကိုအဲ့ဒီဒုစရိုက်အလောက်ကြောင့်ကြီးပွားတယ်လို့သူတွေကတီးလို့ပဲထင်ကြတယ်တကယ်ရတော့အဲ့ဒါလို့မဟုတ်ဘူးဒုစရိုက်လုပ်ငန်းနဲ့ပတ်သက်ပြီးတော့ သူအတိတ်ဘဝကကုသကံကဆက်ဆက်ပြီးတော့အကျိုးပေးနေလို့သူကချီပွားတာကုသကံရဲ့အကျိုးပဲတဲ့အခုလုပ်နေတဲ့ဒုစရိုက်အလုပ်ကအကျိုးမပေးသေးဘူးဆိုလိုတာပါတော့ဆိုရင်ဒုစရိုက်ကခုမှစိုက်ပျိုးတော့ရှိသေးတယ်မသိသေးဘူးလို့ဆိုလိုတယ်ဒါပေမဲ့လူတွေကထင်တော့ဒီဒုစရိုက်အလုပ်ကြောင့်သူကကြီးပွားတယ်လို့ထင်တာမဟုတ်ဘူးဒါစိုက်ပျိုးနေတဲ့အဆင့်ပဲရှိသေးတယ်သူကအသိမသိသေးဘူးသူသိလို့ရှိရင်တော့အစိတ်ပဲသိမှာပဲသူကဟော အစိတ်သီးပဲသီးမှာပဲအစိတ်ပင်ကအစိတ်သီးပဲသီးမှာပဲအဲ့တော့ဒုစရိုက်လုပ်ငန်းကိုအကြောင်းပြုပြီးတော့အတိတ်ဘဝကသူကုသိုလ်ကောင်းမှု လုပ်ခဲ့တာလေးကအကျိုးပေးနေလို့ဘဝမှာအဆင်ပြေပြီးချမ်းသာနေတာဒီလိုနားလည်ရမယ်အဲ့တော့လောကမှာဘဝမှာအဆင်ပြေတဲ့အရာမှန်သမျှအကြောင်းတရားမှန်သမျှဟာဒါနသီလစတဲ့ကုသိုလ်ကောင်းမှုတွေပဲဆိုလိုတာကအလုံးဘုရားဗုဒ္ဓဝင်သူတော်စင်တွေသိတယ် ကမ္မပဋ္ဌတရားကုသိုလ်ကမ္မပဋ္ဌတရား10ပါးဆိုတာနော်ကုသိုလ်ကမ္မပဋ္ဌတရား10ပါးဆိုတာသူများတဲ့တတ္ထရှောင်းတယ်သူများဥစ္စာမတရားယူတာရှောင်းတယ်သူတို့ဝါသမယစောကပြမှားတာရှောင်းတယ်ကာယကနဲ့ပတ်သက်ပြီးရှောင်းချမှုအထိကုသိုလ်သုံးခုလိမ့်မပြောဘူးတယောက်နဲ့တယောက်မတက်အောင်ဂုံတိုက်စကားမပြောဘူးနော်ခုခေတ်တို့ချင်းမထည့်ဘူးပေါ့နော် ချွန်တယ်မမဘူးရဲမထဲဘူးတယောက်တယောက်ချွန်တော့မလုပ်ဘူးဆိုရပေါ့နောက်ဆဲတာရဲတာရေးတာမလုပ်ဘူးအကျိုးမဲ့အလေးနဲ့တော့စကားတွေပြောပြီးအချိန်မဖြုံးဘူးဝစီကနဲ့ပတ်သက်ပြီးတော့အဲ့ဒါလေကုသိုလ်ပဲမနောကနဲ့ပတ်သက်တာကြတော့သူများပစ္စည်းကိုမတရားလိုချင်တဲ့လောဘမရှိဘူးသူတို့ဘာကိုဒေါသနဲ့ပျက်စီးဆုံးရှုံးစေလိုတဲ့စိတ်မရှိဘူး နောက်ကံကံရဲ့အကျိုးကိုလက်ခံတဲ့မှန်ကန်တဲ့အမြင်ရှိတယ်အဲ့ဒါတွေကဒီ10မျိုးကဒါမနောက3မျိုးအလုံးပေါင်းတော့10မျိုးအဲ့ဒီကုသကမ္မပဒတရားသည်အသက်ရှင်ခြင်းကိုဖြစ်ပေါ်စေနိုင်တယ်ပေါ့ဒါမလုပ်ဖဲနဲ့လူဘဝမှာအသက်ရှိတယ်ဆိုဖြစ်နိုင်မှာဘူးတခြားအထောက်အကူဖြစ်တာမရှိဘူးလားဆိုရှိတယ်နော် အသက်ရှင်အောင်အသက်ရှင်အောင်လုပ်တဲ့နည်းတွေဘာတွေတုံးဆိုရင်ဒီမတဲတဲ့အစားအစာရှောင်တယ်တဲ့တဲ့အစားအစာကိုတစ်တော်ယူစားတယ်ကျမရေးလိုက်ဆရာတဲ့ဒါလည်းပဲသက်ရှင်ခြင်းအကြောင်းမဟုတ်ဘူးလားဆိုဟုတ်ပါတယ်အတိုင်းအတာတစ်ခုရာဟုတ်တယ်သို့တော့ကံပေးသလောက်တော့မဟုတ်ဘူးတမားအမြင်ကြည့်မယ်ဆိုလို့ရှိရင်လူတွေရဲ့အသက်ကိုကြည့်နေ အသက်ကြီးနေပြီမလို့အခုဒီအခုလောလောဆယ်လက်ပြောမယ်ဆိုရင်ကပတ်ကယောဂဖြစ်နေတလောတော့အသက်100ကျော်ဖွာကြီးတယောက်ဟာကိုဗစ်ကူ90ကုသခံရတယ်ဆေးရုံကနေဆင်းသွားပြီးပျောက်သွားတယ်ရှိတယ်အဲ့ဒါပြောလေနော်အဲတချို့ကျတော့ငယ်ငယ်လေးရှိသေးတယ်ကိုယောဂနဲ့တည်သွားတာတွေရှိတယ်အဲ့တော့ဒီ ပစ္စုပန်ဘဝမှာဆိုတာအခြေအနေကအတိတ်ကံပေါ်မှာမှီပြီးတော့နေကြတာဖြစ်တယ်ပေါ့အတိတ်ကံပေါ်မှာမှီနေပြီးတော့နေတာဖြစ်တယ်အဲ့တော့လူရဲ့အခြေအနေကောင်းတဲ့မကောင်းတဲ့ပုံမှာမိတည်မှုတွေရှိတယ်ဆိုတာအမြဲတမ်းစဉ်းသိကြတယ်လေကိုပြည့်ဖြစ်လို့အသက်ကြီးတိုင်းသိတာလည်းမဟုတ်ဘူးအသက်ငယ်တိုင်းရှင်းတာလည်းမဟုတ်ဘူးယောဂအခန့်ရှိလို့သိတိုင်းလည်းသိတာမဟုတ်ဘူးယောဂအခန့်ရှိပဲမသိတယ်လို့ရှိတယ် ဗမာပြည်မှာဒီကင်ဆာရောဂါဖြစ်လို့ကုထားရတဲ့တက္ကမကြီးတယောက်ဆိုတော့အသက်80လောက်80ကျော်ပဲကိုဗစ်ဖြစ်တယ်မသိဘူးကြမ်းကြမ်းမှာပြန်ဆင်းသွားတယ်ဆေးမှာရောဂါခံရှိတိုင်းလည်းသိတာမဟုတ်ဘူးအဲ့တော့မတူဘူးဆိုတာတော့သတိထားမှာပေါ့နော်အခြေတည်းတူနဲ့တူမတူအဲ့တော့အခြေအနေရဲ့အခြေခံအကြောင်းတစ်ခုရှိတယ်ဆိုတာကိုဒါလက်ခံ လူဘဝရောက်လာပြီးတော့အခြေခံအကြောင်းအသက်ရှင်ဖို့အတွက်အခြေခံအကြောင်းတွေရှိတယ်အဲ့ဒီအဲ့ဒီအခြေခံအကြောင်းတွေအပါတွေတုံးဆိုလို့ရှင်ဒါနသီလစားတဲ့ကုသိုလ်ကောင်းမှုတွေပဲဒါကြောင့်မို့မြတ်စွာဘုရားကအသက်ရှင်ခြင်းနဲ့ဆိုရင်အသက်ရှင်ခြင်းအကြောင်းဖြစ်တဲ့အလုပ်ကိုလုပ်ပါဆုတောင်းမနေနဲ့အသက်ရှင်တဲ့လုပ်ငန်းကို လုပ်ပါ တိုက်ရိုက်ပြောရမယ်ဆိုလို့ရှိရင်သူများတဲ့တတ်ချင်းမှရှောက်မှသက်ရှိနိုင်တယ်ဒါသိကြပါဦးနော်ခဏခေတ်မှာစဉ်းစားကြည့်လိုက်တရဝါတွေကိုမွေးမြူပြီးတော့တတ်ဖြတ်နေတာတွေကအတော်ရဲစက်လွန်အကြီးတယ်နော်ရဲစက်လွန်အကြီးတယ်ဒါကြောင့်မလို့တက်တန်းတွေတိုးလာတယ်ဆိုတာအဲ့ဒါပဲကိုမလုံးပေမဲ့လို့လုံးတဲ့လူတွေအပိုင်းကိုကြည့်ကြည့်လိုက် အတော်ကိုရဲစက်တဲ့လူတွေ လူတွေအတော်ရက်ဆက်တယ်ဆိုတာသိတာတယ်တိရစ္ဆာန်တွေကိုတတ်တဲ့နေရာမှာရက်ဆက်တယ်ဒီပြောမယ်ဆိုလို့ရှိရင်ကတန်းဆိုတဲ့အကောင်တွေကသေပြီးမှမဝယ်ကြတော့အရှင်လန်းလက်ဝယ်ကြတယ်ပြီးရင်ဒီကောင်တွေကိုအရှင်လန်းလက်ထဲအိုရဲထဲကြော်ပြီးစားကြတယ်အဲ့ဒါဘသူတွေတုံးလူတွေပဲလေအမ်တမရက်ဆက်တာတွေရှိတယ်လူတွေလောက်တာတွေလေ ဒါဥပမာတစ်ခုပြောပြတာအထည်ရဲဆက်တာလည်းရှိသေးတယ်နော်အဲ့တော့အဲ့ထဲကိုမပါပဲနဲ့ပဏ္ဍတိပတ္တအလုပ်ကိုလုံးဝရှောင်တဲ့ပုဂ္ဂိုလ်ဟာအသက်ရှင်မှာအဲ့လုံးဝမရှောင်တဲ့ပုဂ္ဂိုလ်ကဘလို့ပုဂ္ဂိုလ်တွေလူ့ဘဝရလာရင်တချို့ဆိုလို့ရှိရင်မိခင်ရဲ့ဝမ်းထဲမှာတရေတီးတယ်ဆိုတာတန်ပေါင်းများစွာဒီပိုင်နဲ့ သရေသားလောင်းတွေအများကြီးဖြစ်လာတယ်အဲ့ထက်မဲ့တန်မုံများစွာတဲ့ကတဦးပဲတခါတလေကံကောနှစ်ဦးပေါ့နှစ်ဘွားဘူးမွေးတာတို့သုံးဘွားဘူးမွေးတာတွေရှိပါစေအဲ့ဒါလောက်ပဲအသက်ရှင်တယ်မိခင်ကတော့မသိလိုက်ပဲနဲ့တရေတီးပြီးပြီးချင်းသိသွားတဲ့တတဝါတွေအများကြီးဒီပြမကြည့်နဲ့ငါဥတွေပါတွေစားဘူးတယ်မဟုတ်လား ငါးဘဝတော့မရောက်ဘူးဥဘဝနဲ့သိသွားတယ်ကျက်ဥတွေစားတယ်နော်ဥဘဝနဲ့ပဲကျက်တွေသိသွားတယ်အများကြီးပဲလေအဲ့ဒါတွေကအကြောင်းမဲ့မဟုတ်ဘူးပတ္တိပတ္တကကျူးလွန်လာတဲ့ပုဂ္ဂိုလ်တွေကဒီဘဝတစ်ခုတော့မရလိုက်ဘူးရလိုက်တဲ့ဆွေုံလေးတွေဖြစ်ပြီးတော့သိဆုံးသွားကြတယ်အဲ့လိုဘဝတွေဘလောက်များတယ်ဆိုတာစဉ်းစားကြည့်နော်ဘလောက်များမယ်ဆိုတာစဉ်းစားကြည့်လူတွေထဲမှာလည်း မိခင်ဝမ်းထဲမှာသတိတင်းတဲ့ထဲကတန်ပေါင်းများစွာသတိတည်တဲ့ကနေတယောက်ပဲတက်ရှင်ပြီးလူဖြစ်လာတာအဲ့ထဲမှာလည်းပဲဗဏ္ဍိပါဒကျွလွန်ခဲ့တဲ့ပုဂ္ဂိုလ်ကငယ်ငယ်လေးနဲ့တည်သွားတယ်တချို့ကဗိုက်ထဲနဲ့တည်သွားတယ်မွေးလာပြီးတော့တည်တယ်မွေးလာပြီးတော့အသက်မကြီးခင်တည်သွားတယ်ဟောအသက်ကြီးသည့်ထိအောင်ဘဝမှာရှင်သန်သွားတယ်ဆိုတာမတ္တမရှားတယ်ပေါ့ကြည့်မယ်ဆိုလို့ရှိရင်အဲ့တော့အဲ့ဒီလိုဘာကြောင့်ဖြစ်ရလဲ ဆိုရင်အဓိကကတော့ကိုလို့တဲ့ကံတရားတွေကနေဆုံးဖြတ်ပေးသွားတယ်ဒါလုံးဝအဲ့ဒီနေရာမှာသွားပြီးတော့ဘုရားသခင်ရဲ့အလိုတော်ကြားလို့သွားပြောလို့မရဘူးဘုရားသခင်ဆိုတာမြင့်မြတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင် လူတိုင်းကိုအသက်ရှိစေခြင်းမှာပဲလူတိုင်းကိုအသက်မရှိစေခြင်းနဲ့ဘုရားမြင့်မြတ်တဲ့ဘုရားမဟုတ်နိုင်ဘူးနော်အလုံးကိုအသက်ရှင်စေခြင်းမှာပဲရှင်စေခြင်းအသက်နဲ့ တချို့ကျတော့အသက်တူတယ်တချို့တော့ဒါဘုရားသခင်ကလှုပ်တာမဖြစ်နိုင်ကိုလှုပ်တဲ့ကံတရားပဲဒါကြောင့်မလို့ဒီအရေကမြတ်စွာဘုရားကအသက်ရှင်တဲ့အသက်ရှိခြင်းလို့ရှိရင်အသက်ရှိခြင်းရဲ့အကြောင်းတရားကိုလှုပ်ပါတဲ့ထို့တူရဲ့အသားရည်ဆိုးပြေးခြင်းလို့ရှိရင်အသားရည်ဆိုးပြေးခြင်းရဲ့အကြောင်းတရားကိုလှုပ်ပါနော်ချမ်းသာဒုက္ခရခြင်းချမ်းသာဒုက္ခရခြင်းအကြောင်းကိုပဲလှုပ်ပါ ဆုတောင်းမနေနဲ့ဆုတောင်းရုံနဲ့တော့မရဘူးတဲ့ဒါလေးနောက်ခုံတရင်ကြီးမားတယ်စီးပွားဥစ္စာဟိုချမ်းသာကြွယ်ဝတယ်ဆိုတာလေချမ်းသာကြွယ်ဝခြင်းအကြောင်းတရားတွေကိုလုပ်ပါလို့ဘာကြောင့်လဲဆိုချမ်းသာတာဆိုတာကလောကလူတွေဟာဟိုဒါနရဲ့ကောင်းမှုရဲ့အကျိုးရှိမရှိကိုတစ်ခုလေးပဲစဉ်းစား လူဘဝမှာလူလာဖြစ်တဲ့အခါမှာတချို့ကစားစရာတောက်စရာမရှိတဲ့ဆင်းရဲတဲ့အိမ်သွားမွေးတယ်တချို့ကတထေးအိမ်မွေးတယ်အဲ့ဒီနှစ်ဦးကဘာကြောင့်ဒီလိုဖြစ်ရလဲဘသူကပို့လိုက်တာတော့နော်သူကိုယ်တိုင်ရွေးချယ်တာတော့မဖြစ်နိုင်ဘူးသူကိုယ်တိုင်ရွေးချယ်လာတဲ့ဆိုရင်လူတိုင်းလူတိုင်းဟာဟုတ်လားတဲတဲတော့ဝင်မှာမဟုတ်ဘူးတိုက်ဖို့ကြီးပဲတက်ကြမှာပဲချမ်းသာတဲ့အိမ်သွားကြကြမှာပဲလीအ တဘာဝအဲ့တော့ကတရားပို့လိုက်တယ်ဆိုတာထင်ရှားတယ်ကိုလုံးလို့ချမ်းသာတယ်လို့ပြောရလောက်အောင်လေဘာမှမလုပ်ရသေးခင်ကလေးကချမ်းသာတဲ့မိသားစုဘဝရောက်သွားတယ်အဲ့ဒါဘသူကလှုပ်ပေးတာတော့လို့ဆိုရင်ကိုလုံးခဲ့တဲ့ဒါနကောင်းမှုတွေပဲလို့ဒီအကြောင်းပဲရှိတယ်အဲ့ဒါကြောင့်မြတ်စွာဘုရားကချမ်းသာခြင်းနဲ့ဆိုရင် ချမ်းသာချမ်းသာခြင်းအကြောင်းဖြစ်တဲ့ ဘဝမှာစီးပွားဥစ္စာတိုးတက်တယ်ဒီပစ္စည်းဥစ္စာနဲ့ပြည့်စုံတယ်ဆိုတဲ့ပုံကိုယ်ကြီးဟာဒါနာကောင်းမှုရှိလာလို့ရှိရင်သူ့အတွက်ဘဝမှာအလုံးဟာအစင်သင်ဖြစ်နေတာဒါနာကောင်းမှုရှိတဲ့ပုံကိုယ်တွေအတွက်မှာအစင်သင်ဖြစ်နေတယ်အဲ့တော့ဒါနာကောင်းမှုပဲလုပ်ပါဒီလိုဆိုလို့လေနော်ဆုတောင်းနေုံနဲ့တော့မရနိုင်ဘူး ဂုံသတင်းကြီးတယ်ဆိုတာလဲသူများကုံကိုမချိုးနိုင်တဲ့ပုံကိုယ်တွေသူတို့ဘာကိုအပြစ်မပြောတဲ့ပုံကိုယ်တွေခုခေတ်မှာဆိုလို့ရှိရင်အပြစ်ပြောတာတွေကတော်တော်များတယ် hate speech တွေပါတယ်နဲ့နော်လူမမြင်ရတော့ Facebook ထဲကနေရေးကြတယ်လေဟိုရေးဒီရေးအလေးနဲ့တော့ဆဲဆဲလို့ဆဲအဲ့ဒါတွေကလည်းတကယ်တော့ခုခေတ်ပိုများလာတယ်ပိုများလာတာဟာသူတို့အတွက်နောက်တစ်ခေတ်မှဆိုရင်ဆိုးကျိုးရဖို့ အများကြီးဖြစ်လာနိုင်တယ်ပေါ့ဒါတွေကသူတို့ရဲ့စိတ်နေစိတ်ထားမကောင်းဘူးဆိုတော့အဲ့ဒီမကောင်းတဲ့စိတ်နေစိတ်ထားရဲ့ reaction ရသူတို့ဟာဒီပုံစံပြဖြစ်ခံရမှာအော်ကိုယ်တရင်ကြွယ်ဝတဲ့ပုံကူမဖြစ်နိုင်တော့အဲ့ဒါကြောင့်မို့လို့မြတ်စွာဘုရားကဒီဘဝအခြေအနေတွေရချင်လို့ရှိရင်ဆူတောင်းမနေနဲ့စိတ်ထဲကရချင်တဲ့စိတ်လေးနဲ့တည်းမထားနဲ့ အသက်ရှိခြင်းအသက်ရှိခြင်းရှိကြောင်းအကြောင်းဖြစ်တဲ့ကုသိုလ်ကောင်းမှုကိုလုပ်ပါအစင်းလှပပြီး အသားရည်ဆူပြည့်ခြင်းဆူပြည့်ခြင်းအကြောင်းဖြစ်တဲ့ကုသိုလ်ကောင်းမှုကိုလုပ်ပါချမ်းသာခြင်းချမ်းသာခြင်းအကြောင်းဖြစ်တဲ့ကုသိုလ်ကောင်းမှုကိုလုပ်ပါခုံတရင်ချီးခြင်းနဲ့စီးပွားဥစ္စာတိုးတက်ခြင်းနဲ့အချမ်းရများခြင်းနဲ့ဆိုရင်ခုံတရင်ချီးဖို့စီးပွားဥစ္စာတိုးတက်ဖို့ဆိုတဲ့အကြောင်းတရားတွေဖြစ်တဲ့ကုသိုလ်ကောင်းမှုတွေကိုလုပ်ပါ နောက်ဆုံးနတ်ရသီဝတိရောက်ချင်တဲ့ဆိုလို့ရှိရင်လည်းနတ်ရသီဝတိရောက်ရောက်စေနိုင်တဲ့ကုသတရားကိုလုပ်ပါလို့အချုပ်ကတော့အနာရမင်းတထေးကြီးကိုအချုပ်ခေါ်လိုက်တာတော့ပြတ်စော့ဗျာဒီဘာလောက်ပါလို့တတ်တတ်မဟောဘဲနဲ့အသက်ကိုရှည်စေတတ်တဲ့တရားအကျင့်လမ်းကြောင်းချမ်းသာဒုက္ခရစေတဲ့လမ်းကြောင်းအသားရည်ဆူပြည့်စေတဲ့လမ်းကြောင်း နော်အချမ်းရံဂုံတရင်ကြီးမားတဲ့လမ်းကြောင်းနတ်ပြည်ရောက်စီနိုင်တဲ့လမ်းကြောင်းအဲ့ဒီလမ်းကြောင်းပဲလမ်းကြောင်းအတိုင်းလျှောက်ပါလို့ရသော်ဗျာဒီလိုဟောတာဒီဒီတုတ်တာပါအဲ့ဒီလမ်းကြောင်းအတိုင်းသူ့အတူချင့်စင်နေရှိတယ်အဲ့ဒါလှုပ်ခြင်းအပြင်အခုပြောတဲ့ရာခဲ့တဲ့ဘဝအခြေအနေတွေကိုရရှိကြမှာဖြစ်ပါတယ်ဒါမြတ်စွာဘုရားလမ်းမှန်တစ်ခုလို့ဗျာလောကလူတွေရောဒီလမ်းကြောင်းလျှောက်သလားဆိုအနေငယ်လောက်ပဲလျှောက်တယ် ဖះစီကအဆုံးမရတယ်များစုကဘာဖြစ်ဆူတောင်းနေကြတာများတယ်လေဒီဘက်တော့လှဲ့မကြည့်ဘူးဟိုသူများတဲ့တက်ပြီးတက်မွေးတဲ့လူကလည်းပဲအသက်ရှင်ဖို့ဆူတောင်းနေတယ်ဒါပေမဲ့သူလုံးနေတဲ့လုံးတွေကအသက်ရှင်ဖို့လုံးမဟုတ်ဘူးကြည့်လိုက်မယ်ဆိုလို့ရှိရင်ကုသိုလ်ကောင်းမှုနဲ့လွတ်ကင်းပြီးတော့နေကြတယ်ဒါကြောင့်မို့မြတ်စွာဘုရားဒီတုတ်တံမှာနောက်ပိုင်းမှာ ဂါထာပတ္တနဲ့ခပြာလို့ဟာမျိုးနဲ့ဟောထားတာလေအဲ့ဒါလေးကြည့်မယ်ဆိုလို့ရှင်အာယုံဝဏ္ဏယတံဂိတ်တိသက်ခံဥစ္စာကုလိနာတံလောကမှာလူတွေလူချင်းတဲ့အရာကိုဒီထဲမှာတော့6မျိုးထည့်ဟောလိုက်တယ်မြတ်စွာဘုရားအသက်ရှင်ဘူးတဲ့ဝဏဆိုတာအသားရည်စုပြမှုတဲ့ယတဆိုတာပစ္စည်းဥစ္စာပေါ်မှုအချမ်းရံကုန်တဲ့ရင်ကျွယ်မှုဂိတ်တိ ချီးမွမ်းခံရမှုတက်ကလက်ပြည့်ရောက်မှုနဲ့ဥစ္စာကုလိနာလူဖြစ်တဲ့အခါမှာလည်းအမျိုးမြတ်မှာဖြစ်ဖို့ဒါအိန္ဒိယနိုင်ငံမှာကျတော့သိထင်ရှားတယ်ဗမာပြည်လူကျတော့သိမထင်ရှားဘူးဇက်ခွဲခြားတဲ့အိန္ဒိယနိုင်ငံမှာအမျိုးရုပ်ဘဝအောက်တန်းစားအမျိုး အောက်ကစတေမှာသွားဖြစ်လို့ရှိရင်သိဒုက္ခရောက်တယ်နော်ဇက်မြင့်ဇက်မြင့်ဇက်နေဆိုတာအဲထဲမှာ ဥစ္စာကုလိနဆိုတာစမ်းမြင်နဲ့ဖြစ်ဖို့မတ္တမအရေးကြီးတယ်အိန္ဒိယမှာဟောတဲ့တရားဆိုတာဒီတရားကဒါစမ်းမြင်ဖြစ်မှသူကလူခွင့်ရေးအပြည့်ဝရတယ်အဲ့တော့အဲ့ဒီလူရတိယောပဋ္ဌယာနေနဥလာရအပရပရာဒီလိုနှစ်သက်ဖွယ်မျက်နှိုးဝယ်ဖြစ်တဲ့အခြေအနေကောင်းတွေကိုရကြင်တဲ့ဆိုရင်ဘာလုပ်ရမလဲဆိုတာ ကုသိုလ်ကောင်းမှုပေါ်မှာမမေ့တဲ့အပမရတရားဟာအကောင်းဆုံးပဲလို့ပညာရှိတွေကထောက်ပြကြတယ်မင်းအသက်ရှင်ခြင်းသလားရှင်ရင်ကုသိုလ်မမေ့နဲ့ကုသိုလ်လုပ်ဖြစ်အောင်လုပ်အသားရေးဆိုပြခြင်းကုသိုလ်လုပ်ဖြစ်အောင်လုပ်နော်ကုန်သရင်ကြည်ခြင်းချမ်းသာခြင်းကုသိုလ်လုပ်ဖြစ်အောင်လုပ်စီးပွားဥစ္စာတိုးတက်ခြင်းနဲ့ကုန်သရင်ကြည်ခြင်းနဲ့ကုသိုလ်လုပ်ဖြစ်အောင်လုပ်ကောသူဒီဘုံရောက်ခြင်းနဲ့ဆိုရင် ကုသိုလ်လုပ်ဖြစ်အောင်လုပ် အဲ့ဒီကုသိုလ်လုပ်ဖို့မမေ့တဲ့အပမာရတရားကိုပညာရှင်တွေကဒီဟာကအကောင်းဆုံးပဲမမေ့တဲ့တတိနဲ့ကိုယ့်ဘဝမှာအာရုံစိုက်ပြီးတော့လောက်ပါလို့ဘာကြောင့်လို့ဆိုလို့ရှင်ဒီမမေ့မလျော့နဲ့ကုသိုလ်ကောင်းမှုလုပ်တဲ့ပုဂ္ဂိုလ်တွေဟာဒီဘဝမှာရနိုင်တဲ့ကောင်းကျိုးချမ်းသာနောက်ဘဝမှာရနိုင်တဲ့ကောင်းကျိုးချမ်းသာကောင်းကျိုးချမ်းသာဆိုတာနှစ်မျိုးရှိတယ် လူဆိုတာဒီတဘဝတစ်ခုတည်းနဲ့ပြီးတာမဟုတ်နောက်ဘဝမယုံကြည်တဲ့ဘာသာတရားတွေအထားလိုက်နောက်ဘဝယုံကြည်တဲ့ဘာသာတရားတွေနောက်ဘဝရှိတယ်ဆိုရင် နောက်ဘဝအတွက်လည်းစဉ်းစားရမယ်နော်စဉ်းစားရမှာဆိုတော့ဒီဘဝလည်းကောင်းကျိုးရမယ်နောက်ဘဝလည်းရမယ်ဆိုတဲ့တရားကတော့ကောင်းကျိုးရစေနိုင်တာဆိုတော့ကုသိုလ်တရားအဲ့ဒီကုသိုလ်တရားကိုလှုပ်ဖြစ်ဖို့တွန်းအားပေးတာဘယ်သူလို့ဆိုရင် အပမာဒဆိုတဲ့တတိတရားပဲတတိရှိဖို့ပဲအရေးကြီးတယ် ကိုယ့်ကိုယ်တော့မမေ့ဘူးလို့ထင်နေလိမ့်မယ်နော်တခုလေးချင်းကြည့်အိယာထထခြင်းဘုရားရှိခိုးဖြစ်သလားနေ့စဉ်လှုပ်ကြည့်နော်ထွင်းစားနေတဲ့အချိန်မှာ မေတ္တာပို့ဖြစ်သလားကုသိုလ်ကောင်းမှုတစ်ခုကိုသတ်မှတ်ပြီးတော့လှုပ်ကြည့်မေ့သလားမမေ့ဘူးလားဆိုတာအဖြေထွက်လာလိမ့်မယ်နော်အဲ့ဒီလိုမမေ့ဖို့ကုသိုလ်ကောင်းမှုလှုပ်ဖြစ်ဖို့အပမရတရားဟာအရေးကြီးဆုံးဖြစ်တယ် အဲ့ဒီအပမရတရားနဲ့သက်ဆိုင်ရာကုသိုလ်တရားတွေကိုကြိုးစားအထောက်အမှာဖြစ်တယ်လို့မြတ်စွာဘုရားကအနာရဝိသတိကြီးကိုဒီအဋ္ဌသုတ်တံကိုဟောကြားလိုက်တာဖြစ်တယ်ဒီအဋ္ဌသုတ်တံမှာအဓိကအချက်ကတော့ဒီရခဲ့တဲ့ဘဝအခြေအနေ၅မျိုးရယ်မရနိုင်တဲ့အကြောင်းနဲ့ရနိုင်တဲ့အကြောင်းရယ်မရနိုင်တဲ့အကြောင်းကတော့ဆူတောင်းရုံနဲ့မရနိုင်ဘူးနော်တောင်းတနေုံနဲ့မရနိုင်ဘူးရနိုင်တဲ့အကြောင်းကတော့ ရစေတတ်တဲ့အကြောင်းတရားဖြစ်တဲ့ကုသိုလ်ကောင်းမှုလုပ်ပါဒါဒီဟာအနှစ်ချုပ်ပါပဲเนาะအဲ့ဒါဒါလမ်းမှတ်မယ်အဲ့တော့မိမိတို့ရရှိလာတဲ့ဘဝမှာလူတိုင်းလူတိုင်းနှစ်သက်ပြန်တို့တဲ့ဘဝအခြေအနေတွေကောင်းတွေကိုရဖို့အတွက်တို့တွေဟာမမေ့သောတတိတရားဖြင့်ကုသတရားကိုကြိုးစားအားထုတ်ကြမှာဖြစ်တယ်လို့ကိုယ်စီကိုယ်စီနှလုံးထားပြီးတော့ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း ပူဇာအလှူတော်ဝေများဆက်ကထူတန်းခြင်းအစီအစဉ်ဖြစ်ပါရဲ့ခင်ဗျာနံပါတ်3မိပါများအမှုထားရေစင်ကာပူနိုင်ငံနေဝထွန်းနိုင်ကိုမဆန်းယဝေမိသားစုဝိသေအချိန်မှဖြစ်၎င်းမန္တလေးဤပညာတက္ကသိုလ်တတိယအချိန်ရုပ်ပြအင်ဂျင်နီယာမဟာဘွဲ့ ဖွဲ့ရအကြောင်းသားအကြောင်းသူဖွဲ့လို့မှလားဘာလို့ဤဒီသူတန်းပူဇော်ကြပါလိမ့်ဗျာပဏ္ဍီစီစဉ်ရဒီလာဘုံတပါတိဘုံပညာကုန်တို့နှင့်ပြည့်စုံတော်မူပါသောကျေးဇူးတော်ရှင်ပမောက္ခကျုပ်ဆရာတော်ဘုရားကြီးခင်ဗျာလူတန်းမှုများကို ဒီဆက်သုံးရှာအမြဝေသေးပါယံဘုရားတပည့်တော်ခြေတော်ဆုံးဥခိုက်၍ယူတည်လေးမြတ်စွာရှောင်းလာအပန်ဗျာအာယုပြုထားကြပါနော်အရှင်ဖရာဖရာတပည့်တော်တို့သည်ဓမ္မအတိညာရှားရှိမှသာလျှင် နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအသိဉာဏ်ရရှိစေရန်ရည်တန်ကြလျက်ဓမ္မသဘင်ရှင်ကျင့်ပပြုလုပ်ကြ၍အမတဒါနဓမ္မဒါနတရားအလှူတော်ကိုပေးလှူကြပါကုန်၏တရားတော်မြတ်ကိုတတဘဝုထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏မွေးနေ့အမတ်တရယနေ့အခါသမယဝယ်ပြုလုပ်ရသော ဤကုသိုလ်ကောင်းမှုသည်နိဗ္ဗာန်ချမ်းသာဤအကြောင်းထောက်ပံ့ဖြစ်ပါစေတည်းဤကောင်းမှုဤဖို့ပါကကို အမိအဖအဖိုးဖွားဆရာသမားမှစပြီးကဘာသူကဘာသားလူနတ်ပြမတတ္တဝအများတို့အားကုသိုလ်အမြဝေငှပါကုန်၏အလုံးတတ္တဝါတို့သည်ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်ပြီကိုစိတ်နှပြချမ်းသာကြသည် ဖြစ်ကြပါစေကုန်သတည်း အလုံးသာဓုအမြအမြအမြရှုတော်မူကြပါကုန်လောသာဓုသာဓုသာဓုအမြ မြတ်မြတ်ရှုတော်မူကြပါကုန်တော်သာဓုသာဓုသာဓုအမြအမြမြရှုတော်မူကြပါကုန်တော်သာဓုသာဓုသာဓု